သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်တပေါင်းလဆန်း9ရက်2022ခုနှစ်မလ6ရက်တနင်္ဂနွေနေ့၌အွန်လိုင်းမှာဟောကြားသောဖရင်မလုံးချင်သူတေမိယကုမာရအပိုင်းလေးအကြောင်းတရားဒေသနာတော် ဘယင်ဖြစ်မှရှောင်းတိန်လို၍ဆွမ်းအားနာမကြ16နှစ်လုံးလုံးအဋိဋ္ဌံပြုတ်ပြီးတော့ဆွမ်းအားနာမကြရအောင်ဆောင်းနေတဲ့တေမိယကုမာရမင်းသားဟာနန်းတော်ကစွန့်ပစ်ခြင်းခံလိုက်ရလို့တော်ရင်ကိုရောက်သွားတဲ့အခါသူ့ရဲ့စိတ်နှလုံးဟာအဗဒမ္မ ဆန္ဒပြည့်သွားလို့ပီတိတွေဖြစ်ပြီးသူဖြစ်ချင်တဲ့ရသေးဘောသူကိုယ်တိုင်ရသေးဝတ်တွေစင်မြန်လို့စိတ်ထဲမှာကြည်နူးဝမ်းသာမှုတွေဖြစ်နေတယ်ချင်းသူနန္ဒရထတိန်ကဘယ်တော့ခမီးတော်တွေထပြန်ပြီးတော့ဣမိယကုမာရမင်းသားရဲ့ဘဘဝတယုံမှန်ကိုတဏှုတ်တင်တဲ့အခါမှာ တဏန်းတော်လုံးဟာဝါမျက်ဝန္တာဖြစ်ကြတယ်ဝါမျက်ဝန္တာဖြစ်ပြီးတော့ချက်ချင်းပဲပင်သားနဲ့တွေ့ဖို့ဒေမိယကုမာရထွက်သွားတဲ့တောတဲကိုအာရင်လိုက်ချဖို့စီမံကြတယ်ဘုရင်ကြီးကိုယ်တိုင်ကမဟာသေနဂုတ်တဆိုတဲ့အမတ်ကြီးကိုခေါ်ပြီးတော့ ချက်ချင်းပဲခရီးသွားဖို့ပြင်ဆင်ခိုင်းလိုက်တယ်ဘုရင်ဆိုတာညမစကားမှုရှိတဲ့အတိုင်းရှိတဲ့အတိုင်းပဲရှင်မရင်တစ်ခါတွဲအဲကြီးတလှေချက်သူကဘလို့ပဲပြန်ချင်းသွားခြင်းပြီမဲ့လို့မင်းကမင်းနာနဲ့ပြင်ဆင်နေရတာတရားအချိန်အများကြီးယူရတယ် ချက်ချင်းသွားဖို့ဆိုပြီးတော့စူးစမ်းပြီးမလို့တော်တဲ့အရောက်ထွက်ဖို့ပြင်းပြင်းနဲ့သုံးရက်ကုန်သွားတယ်မရောက်သေးဘူးနော်တော်တဲ့သွားဖို့ရဘယင်ကြီးကအမိတ်ပေးပြီးတော့ချက်ချင်းပြင်ခိုင်းတယ်ဒါပေမဲ့လို့ပြင်ရဆင်ရတာ ਨੇ ရှင်မရင်တစ်ခါအတွက်ပဲကြီးတလေကျက်ဖြစ်သွားတယ် အဲ့ဒီဆိုရိုးစကားအတိုင်းပဲဟိုကိကထအလွန်များတယ်ပေါ့သူတို့မှာချက်ချင်းကြီးထပြီးတော့သွားလို့မရအစီအစဉ်တွေလုပ်ပြီးတော့စစ်တပ်နဲ့ချမ်းရံနဲ့အဲ့လိုသွားဖို့ပြင်ဆင်တာဘုရင်ကိုယ်တိုင်ကအမိတ်ပေးတယ်ဒီဆိုင်ရဆိုင်ရ မဟာသေနဂုတ်တမကြီးကိုခေါ်ပြီးတော့လင်းလင်းမြန်မြန်ခီးသွားဖို့ပြင်ဆင်ခိုင်းတဲ့အခါမှာရှောစယံတုရထေအတိကိစ္ဆံနာဂနာဗန္ဒထာရှင်မြင်ထွက်တာကတယောက်တည်းထွက်မှာမဟုတ်တော့သူ့ရဲ့ကိုယ်ရတော်တတ်တွေခြံရန်တတ်တွေအားလုံးကိုစင်တက်ပြင်းတက်နဲ့သွားမှာအဲဒါကြောင့်မို့ယထာရိပညာ ဒီမြင်းတွေကိုကာကြိုးတစားဆင်ညဆင်းတွေကိုကာကြိုးတစားဆင်ညနဲ့ဥဒိရိယံတုသင်္ခပနောဝါဒံတုဧကပောက္ခရာဆင်စီးပြီးတော့အေးစိစိသွားမှာမဟုတ်ဘူးအဲ့ဒါမှခယူသိမ်းမောက်တဲ့လူတွေတို့စီတီးတဲ့လူတွေတို့အဲ့ဒါတွေကအကုန်လုံးဆင့်ခေါ်ဆင့်ခေါ်ပြီးတော့မင်းကမင်းနာနဲ့သွားမှာဟုတ်ဟောဥဒိရိယံတုသင်္ခပနော ဘုရင်ထွက်တော်မူတယ်ဆိုတဲ့အခါခီးဦးသိန်းမှုတ်တဲ့အဖွဲ့ကမှုတ်စီတီးတဲ့အဖွဲ့ကတီးတစ်ဖက်စီစစ်ထွက်စီကြီးတွေတီးတဲ့လူတွေကတီးအကုန်လုံးစီမံခန့်ခွဲရတယ်ဝါဒန္တုပေရိတဏ္ဍတာဝက္ကုဝါဒန္တုထုံတုပိတဒိမ့်ဒိမ့်နဲ့ရှင်မင်းထွက်တော်မူတဲ့စီတွေအလုံးကိုတီးခိုင်းပြီး နေကမာသမန်အနှင်းတုခစ္ဆံပုဒ္ဒနိဝေရကောဘီကြီးကအမိန့်ထုတ်လိုက်တယ်တိုင်းသူပြည်သားတွေနေအတူတွေရောအကုန်လုံးငါနောက်ကိုလိုက်ကြအလုံးကိုချရံနဲ့ကိုအလုံးလိုက်ပို့ကြမယ်သူသွားမှာသားကိုနားချဖို့သွားမယ်တေမိယကုမာရမင်းသားဟာမင်းသားမလုံးချင်လို့ ဆွဲရောအာယောင်ဆောင်နေဆိုတော့သားကိုနားချပြီးတော့ဘယင်ဖြစ်တင်မြောက်ဖို့ကြိုးစားတာဒါကြောင့်မို့ခိစ္ဆံပုဒ္ဒနိဝေတကောသားကိုနားချဖို့သွားမှာကိုဟာဩဘယင်လုပ်ဖို့ရအတွက်တိုက်တွန်းနှိုးဆော်ဖို့သွားတာဩရဒာသကုမာရသဝေတိယနာသပြမနာ ဘင်းရဲ့ချမ်းရမောင်မမိတ်တန်တွေမင်းကြီးမင်းသားတွေတိုင်းသူပြည်သားတွေပြမနာတွေလေလုတ်ကုန်တဲ့တွေအားလုံးဟာခိပံယာနာနိယောစင်တုခိစ္ဆံဗုဒ္ဓနိဝေရကောမင်းသားကို နားချဖို့အားလုံးလိုက်ပါကြဆိုပြီးအမိန့်ထုတ်တယ်ကောလုံးကိုစီးမဲ့ရင်ကောကိုပြင်ပြီးတော့အားလုံးဘယင်းနဲ့ခြံရံလိုက်ပါကြရမယ်တဲ့ ဟထရောဟာအနိကတ္ထရထိကပတ္တိကာရကစိတ်အင်္ဂါ၄ရက်နဲ့စင်စည်းသူရဲ့ကောင်းနေစင်စည်းတဲ့ကိုရနောတတ်တွေယထာစီသူရဲ့ကောင်းနေခြေလင်းသူရဲ့ကောင်းနေအလုံးဟာဖြူဟာခင်းပြီးတော့သားကိုနားချဖို့သွားတဲ့နောက်ကနေခြံရံလိုက်ပါရမယ် အဲ့တော့ရှေးတုန်းကဆင်တက်မြင့်တက်ယထာတက်ခြေလင်းစစ်တက်ဆိုပြီးတော့ရှေးကစစ်ဖွဲ့စည်းနည်းကတမျိုးကနေ့ခေတ်ဖွဲ့စည်းတာနဲ့မတူဘူးပေါ့အိန္ဒိယနိုင်ငံမှာတို့ဗမာပြည်မှာတို့ဘယင်းတွေလက်ထက်ကဖွဲ့စည်းတဲ့ဖွဲ့စည်းပုံဖွဲ့စည်းနည်းတွေကစင်တစည်းဆိုလို့ရှိရင် စင်ကိုရန်လိုက်တဲ့စစ်သားက၁၂ယောက်ရှိရစစ်မှုတိုင်းက၁၂ယောက်ရှိရမယ်ဟောမြင်းစီဆိုလို့ရှိရင်မြင်းမြင်းကိုရန်ပြီးတော့လိုက်ရတဲ့သူရဲ့ကောင်က3ယောက်ရှိရမယ်မြင်းတစ်ကောင်ကိုလူ3ယောက်ဆင်းတစ်ကောင်ကျတော့လူ12ယောက်ယောက်ျား12ယောက်လိုက်ရအလုံးဆင်းရဲ့ ခြေလေးဘက်တို့နှာမောင်းတို့အဲ့ဒီဘက်ကိုအနေမရအောင်အဲ့ဒီသူရဲကောင်းတွေကကာကွယ်ပေးရတာစင်စည်းတဲ့သူရဲကောင်းလည်းစင်စည်းတယ်ဆင်းရဲခြေထောက်တို့ဘာတို့မြားနဲ့ဗာနဲ့လှမ်းပစ်လိုက်လို့ရှိရင်ဒိုင်းတွေကာတွေနဲ့ကာပြီးတော့ထုတ်ဖို့ရဆင်းရဲခြေထောက်ကိုစောင့်နဲ့စစ်သားကခြေထောက်တစ်ချောင်းဆိုလို့ရှိရင်၄ယောက် နာမောင်းစောင့်နာတို့နောက်ကစောင့်နာတို့အကုန်လုံးအလုံးက12ယောက်12ကောင်ဟိုလူ12ယောက်ရန်ရမြင်းတစ်ကောင်ဆိုရင်လူ3ယောက်ရန်ရတယ်ယထာတစီဆိုလို့ရှိရင်လူ4ယောက်ရန်ရတယ်ဟောယထာတစီဆိုလူ4ယောက်ဒါကအသေးဆုံးစစ်တပ်ပဲစင်တပ်မြင်းတပ်ယထာတပ်ခြေပြင်စစ်တပ်ရှေ့ရဖွဲ့ဖို့ အဲ့တော့တက်ဖွဲ့ပြီဆိုတဲ့အခါကျတော့စင်သုံးစီးကိုတက်တက်စင်သုံးစီးဆိုတော့တစည်းမှာလူက12ယောက်ပါတာကိုလူကလည်းအဲ့ဒီချိုးကြတိုးရမှာပဲနော်စင်သုံးစီးစင်သုံးကောင်ပါလို့ရှိရင်ဒါစင်တက်လို့သတ်မှတ်တယ်မြင်းသုံးစီးပါလို့ရှိရင်မြင်းတက်လို့သတ်မှတ်တယ်ယထာသုံးစီးပါလို့ရှိရင်လည်းယထာတက်လို့သတ်မှတ်တယ်နောက်လက်နဲ့ဆွဲကင်တဲ့ ခြေချင်းလျှောက်ရတဲ့သူရဲကောင်းတွေက၄ယောက်ကိုရီးယားဇာကကြည့်ဦးကြလိမ့်မယ်အဲ့ဒီမှာကြည့်လို့ရှိရင်အဲ့ဒီပုံစံနဲ့ပဲနော်ရင်စီးတဲ့လူတွေပါတယ်နောက်ကလိုက်ရတဲ့လူတွေပါတယ်အဲ့ဒီပုံစံပဲသူတို့ဒါပေမဲ့ကိုရီးယားဇာကတွေထဲမှာတော့ဆင်းနေပါပါဘူးမြင်တော့ပဲပါတယ်ဒါရှေးခေတ်ကတော့အဲ့ဒီနော် စင်တဆိုဒီမှာစင်သုံးစီးနဲ့ဖွဲ့စည်းထားတာမြင်တဆိုဒီမှာလည်းမြင်သုံးစီးနဲ့ဖွဲ့စည်းထားတာယထာတဆိုဒီမှာလည်းလူယထာသုံးစီးနဲ့ဖွဲ့စည်းထားတယ်ချင်းလင်းစစ်တကြတော့လူ၄ယောက်နဲ့ဖွဲ့စည်းထားတယ်အဲ့ဒါကိုစစ်တပ်တထပ်လို့ခေါ်တယ်ရှေ့ခေတ်ကတဲခုခေတ်တော့တရင်တို့ဘာတို့ဒီလိုခေါ်တာတွေအမျိုးစုံရှိမှာပေါ့နော်ခုခေတ်နဲ့မတူဘူး အဲ့ဒါကိုပါဠိပိဋကစာပေမှာဒါတွေကသိချရေးထားလို့ဟဋ္ဌိဒွါရတပောတောတိပုရိသောဒုရကောရထောစတုပောတောတိဧကေနလက္ခဏေနဓမ္မန္တတောရှင်တစီမှာလူ12ယောက်မြင်းမြင်းတကောင်မှာလူ3ယောက်ယထာတစီမှာလူ4ယောက် အဲ့ဒီစံချိန်နဲ့အနည်းဆုံးဖွဲ့စည်းရမယ်တဲ့ဖွဲ့စည်းလိုက်လို့ရှင် ဟထာနိကံရထာနိကံဟယနိကံရထာနိကံတယောတယောနော်အနိကဆိုတဲ့စကားလုံးကိုသုံးတာဟထာနိကဆိုတာစင်တက်စင်သုံးစီးပါရမယ်ဟယနိကက မြင်းတက်မြင်းတက်ဆိုတော့မြင်းသုံးစီးပါရမယ်ရထာနိကကယထာစစ်တက် အဲ့ဒါကလူသုံးစီပါရမယ်။ဩအလုံးသူဆိုင်ရလက်နဲ့တွေဆွဲကြိုက်ပြီးတော့သုံးစီနောက်လက်နဲ့ဆွဲကြိုက်တဲ့ခြေလင်စစ်တာဆိုတာသူကခြေချင်းလိုက်ကြရတာအဲ့လူတွေကအဲ့ဒါလူဒါအ ਨੇ ဆုံးစစ်တက်ဆိုတော့ကာတိပြင်သွားတာအဲ့ဒီတည်းများမယ်ပေါ့။ဩ တိုင်းပြည်မှာရှိတဲ့တပ်တွေအကုန်လုံးဆင့်ခေါ်ပြီးတော့ပြင်နာစင်နာနဲ့တယ်မယ်သုံးရက်ကုန်သွားတယ်တဲ့ကုန်လောက်တယ်ပေါ့နော်ဟထာရောဟာအလီကထရထိက ပတ္တိကာရကခိပံယာနာနိယောစင်တုခိစ္ဆံဗုဒ္ဓနိဝေတကောတာဟုနားချတဲ့နားချဖို့သွားမဲ့ခရီးမှာရှင်စည်းသူရဲကောင်းတွေ ကိုယ်ရနောတတ်တွေမြင်းစီသူရဲကောင်းတွေယထာစီသူရဲကောင်းတွေခြေလင်လိုက်ပါတဲ့သူရဲကောင်းတွေအားလုံးအစင်းနဲ့အကုန်လုံးပညာလို့အမိန့်ထုတ်တယ်။တမဂတာဇာနာပရာနေကမာသတမဂတာခိပံယာနာနိယောစင်တုခိစ္ဆဗုဒ္ဓနိဝေတကော။ဖီရင်ကြီးကအမိန့်ထုတ်တာအဲ့ဒါ။ဟုတ်။တိုင်းလူပြည်သားတွေနေရလူတွေ အားလုံးကိုရှိတဲ့ကိုယ့်ရဲ့အချမ်းရနေနဲ့ကိုရှိတဲ့ရင်းနေနဲ့ပြင်းစင်ပြီးတဲ့အခါဘီရင်ကြီးနောက်ကနေရံပြီးတော့လိုက်ကြရမယ်လို့အားလုံးမိတ်ထုတ်တယ်အဲ့လိုမိတ်ထုတ်တဲ့အခါကျတော့ဒီမြင်းတွေကိုပြင်ဆင်တဲ့ သူရဲကောင်းတွေယထာရိနေပေါ့လေမြင်းနေစီးပြင်းစင် ပြီးတဲ့နောက်မှာအစင်သင်ဘယင်သွားဖို့ရအတွက်နိုင်ရင်ပြင်ပြတ်သက်မှာဖြူဟာခင်းပြီးတော့အစင်သင်စောင့်ကြရတယ်အဲ့မှာသုံးရက်ပြည့်တဲ့နေ့မှာအစင်သင်စောင့်နေကြအဲ့ဒီစောင့်တဲ့အခါမှာအတေသသာရတိယုတ်တိတိန္တဝီတိကဝါနေ ဘာဇတရံဥပကိစ္ဆုံရှုဒ္ဓဒေဝဣမေဟယဘုရင်ကအမြန်သွားမှဆိုတော့သူကတော့မြင်းနဲ့သွားမဲ့သဘောရှိတယ်ကျန်တဲ့ဟာတွေကစင်တန်တေးပါတွေကနောက်ကလိုက်ရမှာအကုန်လုံးသူကရှေ့ကမြင်းတက်နဲ့သွားမှာအဲ့တော့မြင်းတက်နဲ့သွားမှာဆိုတော့မြင်းစီသူရဲကောင်းတွေကမြင်းတွေကိုရွေးချယ်လိုက်တယ် သိန္ဒဝေတိကဝနေအပြည့်တန်နဲ့သိန္ဒအမြင်တွေကိုရွေးချယ်ပြီးတော့သွားသိန္ဒအမြင်ဆိုတာဗမာတွေကတော့နတ်မြင်လို့ထင်နေတာသိန္ဒအမြင်ဆိုတဲ့အတိပ္ပယ်ကသိန္ဒဝဆိုတဲ့အယက်မှာပွေးထားတဲ့မြင်းမျိုးကိုခေါ်တာနော်ပြောရမယ်ဆိုရင်တော့ မြင်းအထွားကြီးတွေလာမြင်းလို့ခေါ်တဲ့ဟာတွေပေါ့အဲ့ဒါတွေကအိန္ဒိယနိုင်ငံမှာအခုပါကစ္စတန်နဲ့အိန္ဒိယနယ်စပ်နားမှာတိန်တူးမြစ်ဆိုတာရှိတယ်အိန္ဒူးမြစ်လို့လည်းခေါ်တယ်ဟိုရှိတော့ကလေးအဲ့အိန္ဒူးမြစ်ဝမ်းဆိုတာယဉ်ကျေးမှုအမတမရှေ့ကြတဲ့ယဉ်ကျေးမှုရှိတယ်ဟောပါကစ္စတန်နဲ့အိန္ဒိယကြားထဲမှာ အိန္ဒုမြေဝံသို့မဟုတ်တိန္ဒုမြေဝံဆိုတဲ့ဟာရှိတယ်အဲအိန္ဒိယသမိုင်းဖတ်ဘူးတဲ့လူတွေတွေ့နေမယ်အဲ့ဒီဒေသကပြင်းမွေးတဲ့ဒေသပဲပြင်းနေမွေးပြီးတော့ရှောင်းတာပြင်းကုန်တဲ့တွေအများကြီးရှိတယ်မြင်းမျိုးကောင်းတွေကိုစပ်ပြီးတော့အဲ့ဒီကမွေးတာအဲ့ဒီမြင်းကိုသိန်းတော်မြင်းလို့ခေါ်တာသို့တော့ဗမာတွေကတော့သိန်းတော်မြင်းဆိုရင်နတ်မြင်းလို့ထင်နေကြတာသိန်းတော်မြင်းဆိုတာ မြင်းကြီးတွေကထွားလဲထွားတယ်အပြေးလဲတန်တယ်အဲ့မြင်းကြီးတွေကိုဆွလို့တယ်ပေါ့နော်မြင်းပိန်ပိန်လေးတွေဟိုပကံကခွက်ချက်ခွက်ချက်နဲ့သွားတဲ့မြင်းပိန်လေးတွေမဟုတ်ဘူးမြင်းလဲဆွဲတဲ့မြင်းပိန်လေးတွေမဟုတ်ဘူးမြင်းကြီးတွေကထွားတော့ကြိုင်ကြိုင်ကြီးတွေနဲ့တမ္မာတဲ့မြင်းကြီးတွေကိုဆွလို့တယ်လာမြင်းကြီးတွေအဲ့ဒါကိုသိန်တော်မြင်းလို့ခေါ်တာဟောသိန်ထုဆိုတဲ့အရက်မှာမွေးတဲ့ မြင်းမွေးတဲ့ဒေတာကမွေးတဲ့မြင်းချောကြီးတွေပေါ့လေအဲ့ဒီမြင်းတွေဟာအပြေးလည်းမြန်တယ်အင်အားလည်းကောင်းတယ်အဲ့ဒါတွေကိုရွေးချယ်ပြီးတော့ကတယ်သူကစနစ်ပညာတယ်ယထာတွေမှာလည်းအဲ့ဒီမြင်းကြီးတွေနဲ့ပဲယထာတွေအဲ့လိုလုပ်တဲ့အခါကျဘီရင်ကြီးကိုတဏှောဥတင်တယ်အသေသတရတိယုတ်တိသိဏဝေတိကဝါနေ တကယ်ကိုလင်းမြန်တဲ့တိမ်တော်မြင်းနေတိမ်တုမြင့်မှာတိမ်တုမြင့်ဝါမှာဝေထားတဲ့မြင်းတွေကိုတေချာပြင်ဆင်ပြီးပါပြီအလုံးဟာမင်းနန်းတော်တကားဝအလုံးရောက်နေကြပါပြီတို့အရှင်မင်းမြတ်အမိတ်တိုင်းကုန်ပြင်ပြီးပါပြီတို့ဆိုတော့ဘုရင်ကြီးကမေးလိုက်တယ် ထူလာဇဝေနဟာယန္တိကိတာဟာယန္တိယာမုနာထာမုနာအေးမင်းတို့သိန်းတော်မြင်းတွေကတယ်ဆိုပေမဲ့လို့ဝါတဲ့မြင်းတွေကရင်ကတော့သိမပြေးနိုင်ဘူးတဲ့ပုတ်အိုက်အိုက်နဲ့ညမမဟုတ်ဘူးတဲ့လူများလည်းကြည့်ပေါ့လူလူဝါကြီးတွေကသိမသွားနိုင်ဘူးနိလင်းလင်းမြန်မြန်မပြေးနိုင်ဘူးအဲ့တော့မြင်းကလည်းပဲအဲ့ဒီမြင်းအဝါကြီးတွေ ဝနေတဲ့မြင်းတွေအဲ့ဒီမြင်းတွေဟာအမြန်မသွားနိုင်ကြဘူးတဲ့ပိန်တဲ့မြင်းကြတော့အားမရှိဘူးတဲ့ဝါတဲ့မြင်းကနေတယ်ပိန်တဲ့မြင်းကအားမရှိဘူးဘုရင်ကြီးကပြောလိုက်တဲ့အခါကျတော့မင်းတို့ရွေးချယ်ထားတဲ့မြင်းတွေကအားရှိရလားဝါရလားဆိုတာကိုမေးတော့ ခိတိထုလေဝိဝိစစ်တဝတန်တထာယောစိတာဟယကျွန်တော်မျိုးတို့ပိန်နဲ့မြင်ရောဝါတဲ့မြင်ရောနှစ်ခုစလုံးဖယ်ပြီးတော့မပိန်မဝအရွယ်တူအဆိုင်တူနေတွေနော်အမျိုးအပြင်ပြောမယ်ဆိုရင်အရွယ်လည်းတူတယ်အယောင်ဆင်းလည်းတူတယ်လင်းမြန်မှုလည်းတူတယ်ခွန်အားလည်းတူတယ်အဲ့ဒီတူလေးတူ အားရှိတဲ့မြင်းတွေကိုတေချာရွေးထားပါတယ် မြင်းနဲ့ပတ်သက်ပြီးသူတို့သိချလောက်တာနော်တကယ်ရေးကြည့်တဲ့အချိန်မှာအဲ့ဒီမြင်းကိုမြင်းအရွယ်လည်းတူရမယ်အဆင်းရောင်လည်းတူတယ်ခွန်အားခြင်းလည်းတူတယ်အဲလင်းမြန်မှုခြင်းလည်းတူတယ်ခွန်အားခြင်းလည်းတူတယ်အဲ့ဒီမြင်းတွေကိုရွေးပြီးတော့သူတို့လက်ရွေးစဉ်ပြင်ဆင်တတ်ပါတယ်လို့အဲ့ဒါလို့ဘီရင်ကြီးကစစ်ဆေးလိုက်တဲ့အခါမှာသူတို့ကတဏှာဟုတ်တင်ကြတယ် အဲ့ဒီတော့ဘုရင်ကြီးဟာတေမိယကုမာရစီသွားမယ်ဆိုပြီးထိုခေကအမျိုးလေးပါပေါ့မင်းမျိုးပုံနာမျိုးတကြွယ်မျိုးတုတ်တာဆိုတဲ့လူဆင်းရဲမျိုးအဲ့ဒီလူမျိုးစုံပါဝင်တဲ့ပြိဿနဲ့စစ်တပ်ကြီး၁၈တပ်ဟောစင်တမြင့်တက်တဲ့အလုံးဟာ 38တက်အဲ့ဒီစစ်တက်ကြီးအချမ်းရနဲ့သွားဖို့ရပြင်ဆင်နေတာနဲ့ပဲ3ရက်ကုန်သွားတယ်4ရက်မြောက်ကြတော့မှစပြီးတော့ခီးထွက်နိုင်တယ်မြို့ကစပြီးတော့ထွက်တယ်အဲ့ဒီမှာယူသိန်းတာတွေယူပြီးတော့တေမီယကုမာရနဲ့ချိန်ထားတဲ့စီကိုသူနန္ဒရဲ့ထားတဲ့ကိုရှေ့ဆောင်ထားပြီးတော့လမ်းပြထားပြီးတော့ ဖီအင်ကြီးကတေမြကုမာရမင်းသားစီကိုထွက်တယ်တတော်ရာဇာတရမာနောရုဒ္ဓမာရုံရှသန္နနံဣဋ္ဌာကာရံဣစ္ဆဘာတိတဗ္ဗဝအနုယထမံဘိညာယထာစီးပြီးတော့လိုက်တာခုနလင်းမြန်တဲ့မြင်းတွေကထားတဲ့ယထာပေါ်မှာသူတက်ပြီးတော့သူ့ရဲ့ချမ်းရံမောင်မမိတ်တန်တွေကိုပြောတယ်နင်တို့အလုံးငါနဲ့အတူလိုက်ခဲ့ကြဆို အမိတ်ပေးပြီးတော့သူကရှေ့ရရထားနဲ့ထွက်တယ်ဝါလာပိစနိမုန်ဤတံခက်ကံဆတ်တင်စပန္ဒရံဥပါတိရထမာရုံရှသူဝနေဟိအလင်္ကတာဘယင်သွားတာရှင်လောင်းနေတာသာကြည်အလုတ်ကအမတန်ရှုပ်တယ်နော်ကွမ်တော်ဂိုင်တို့ပန်းတော်ဂိုင်တို့ပါတယ်လို့ပဲဘယင်ကြီးရဲ့ဒီတာမီရတို့သင်္ချစ်တို့ တန်လျက်တို့ထီဖြူတို့အဲ့ဒါတွေကင်တဲ့လူတွေကလည်းအကုန်လုံးလိုက်ရတယ်ဝက်လဲတော်ကင်တဲ့လူတို့ကွမ်းတော်ပန်းတော်ကင်တဲ့လူတွေတို့အကုန်လုံးဘီရင်ကြီးညောင်းရင်အိတ်ဖို့လဲဖို့ခေါင်းကစားပြီးအကုန်လုံးကင်ပြီးတော့လိုက်ကြရတယ်နဲ့တူတယ်ကြားသူလှုပ်ချင်တာအကုန်အိမ်သာကွယ်မြတ်ပါအောင်မလားတော့မသိဘူးခုခေတ်ဆိုရင်တော့ပါမသေးကြတယ်အဲ့တော့အကုန်လုံးပဲ ဒါတွေအကုန်လုံးကန်ပြီးတော့လိုက်ကြရတယ်တတောတရာစပါယတိပုရခတ္တဝနာသရတေသူနန္ဒယထာရင်းကိုရှေ့ကလှုပ်ပြီးတော့ဘုရင်ကြီးကလိုက်တယ်ခိပမေဝဥပကိစီယထသမ္မတိတေဥတေမိယောအဲ့တော့ပြင်းနာစင်နာသာကြာတာသွားတာကတလောက်ကြီးကြာမှာမဟုတ်ဘူးလင်းလင်းမြန်မြန်သွားလိုက်တယ်တေမိယကုမာရနေတိုင်တဲ့ဒေသကို မကြခင်ပဲရောက်သွားတယ်တဲ့ရောက်သွားတဲ့အခါတေမြတ်ကုမာရကယသိအတွင်ပြောင်းထားပြီခုချိန်မှာခန္ဓာ၃ရက်အတွင်မှာသူယသိဝက်လိုက်ပြီလေယသိအတွင်ပြောင်းထားတော့သူ့ရဲ့ခရီးတိုင်းသူနန္ဒရဲ့ထားတိုင်းနဲ့သတ်မှတ်ထားတဲ့နေရာကိုသူကရောက်နှင်းနေတယ်တင်္စဒိဋ္ဌဝါနအာယန္တံစလန္ဒပိဝတေသသာ ခတ္တတံကပြိပြုံလံတိမိယောဧဒတပြဝီမင်းကမင်းနာနဲ့အခန္ဓာနဲ့တကိုးရှိန်ဝါတောက်ပစွာနဲ့မင်းစိုးရသာပြိတ္တတွေခြံရံပြီးတော့ရှောက်ရှိလာတဲ့ခပြီးတော်ကာတိမင်းကြီးကို တေမိယကုမာရယသိကကျိုးဆိုပြီးတော့နှုတ်ခွန်းဆက်တယ်16နှစ်လုံးလုံးကသူကမလှုပ်နိုင် မရှားနိုင်စကားမပြောတတ်နားမကြားအောင်ဆောင်းလာခဲ့တာသို့တော့အခုခါမှာတော့ပြုံးပြုံးရွှင်ရွှင်နဲ့တတ်တလဲလဲတက်တက်ကြွကြွနဲ့ခပြီးတော့မင်းကြီးကိုကြိုးပြီးတော့နှုတ်ဆက်တာကိစီနုတာတကုသလံကိစီတာတာအနာမယ တာတာဆိုတဲ့စကားလုံးကသူကပမာလိုပြန်ရင်ဖခမီးတော့ပေါ့ဖေဖေလို့ခေါ်တာ ਨੇ တူတူပဲဒီတိရိလင်္ကာနေတော့ကဒီစကလုံးတွေပဲသုံးတာသူတော့တိရိလင်္ကာကအဲကိုလမုံမြို့မှာနေတော့ကကျောင်းပတ်ဝန်းကျင်မှာအိမ်နေရှိတယ်နေ့လေကြတော့သူတို့စကားပြောတာတွေအကုန်ကြားနေရတယ်ဘာတွေကြားတော့ဆိုရင် သူတို့ကတော့သားသမီးတွေကိုတိရိလင်္ကာကလမကြီးတွေကခေါ်တယ်တာတာတာတာနဲ့ခေါ်နေတာကြားနေရတယ်ဒီသုံးပဲတာတာပဲပုဒ္ဒါလို့ခေါ်တာလည်းရှိတယ်အဲ့လိုဒီဒီသုံးနေနဲ့သူတို့သုံးနေတာပဲတီဟိုမှာသူတို့စကားလုံးမဲ့တာအဲ့တော့ဒီမှာ နာနာရောက်လာတဲ့အခါမှာရှေးဥစွာနှုတ်ဆက်တာဒါဟိုနေကောင်းလားကြက်မလားမေးတဲ့သဘောပါကိစ္စနုတန္တကုသလံဘယ်လိုလဲခမည်းတော်နေကောင်းပါရဲ့လားကိစ္စတန္တအနာမယယောဂကင်းပါရဲ့လားသဗ္ဗသရသကညာယောအာယောဂမရှမာမာတရောကျွန်ုပ်ရဲ့ဘယ်တော့ဖြစ်တဲ့ ရာဇကညာတွေရောဘောမပရိသတ်တွေရောအလုံးနေကောင်းကြပါရဲ့လားကျိုးဆိုပြီးတော့ဟိုနှုတ်ခွန်းဆက်စကားကိုယသိလေးကအဲ့လိုပြောတယ်ဒါပေမဲ့ယသိပါဝါနဲ့သူပြောတာမဟုတ်ဘူးဒါတလို့ခေါ်တာအဲ့ရသုံးစကားနဲ့ခေါ်တာပဲနော်သူကခုမှယသိဖြစ်စာဆိုတော့ယသိပါဝါနဲ့ တက္ကကြီးလို့ခေါ်တာမဟုတ်ဘူးတာတလို့ခေါ်တာရှေးခေတ်ကအဲ့လိုပဲကိုအဖေကိုတာတလို့ခေါ်တယ်အမေကျတော့အမလို့ခေါ်တယ်ဗမာစကားနဲ့လည်းခတ်စင်တယ်အမဗမာတွေကအမေတီဝါလူတွေကအမအဲ့တော့ဒီစကလုံးတွေသွားတူနေတယ်နော်အဲ့တော့ကြိုပြီးတော့ဖန်ကပြီးတော့ဘယ်လိုလဲ ကျမရေးကောင်းပါရဲ့လားယောဂကဲပါရဲ့လားမောင်မမိတ်တန်ချွေရပြိသက်တွေရောကျွန်ုပ်ရဲ့မယ်တော်ရောနေကောင်းပါရဲ့လားနဲ့တေဗိယကုမာရရဲ့သိလေးကအဲ့ဒါလို့မေးတဲ့အခါဆွမ်းနာမကြလို့ရင်တော့16နှစ်လုံးလုံးစကားမပြောဘူးတဲ့မင်းသားကအခုဖွဲဝဲရရ ချိုတာတဲ့စကားလုံးတွေနဲ့ပြောနေတော့အာအသက်စရာပေါ့နော်အဲ့တော့ ယင်ကျက်လည်းဝမ်းမြောက်ဝမ်းသာဖြည့်တယ်ကုသလင်းစေဝမေပုဒ္ဒသာရောအနိကောင်းပါတယ်အထောပုဒ္ဒအနာမယံသာရောဤယောဂကင်းပါတယ်သဗ္ဗသရသကိညာယောအရောဂတုံရှမတရောရာဇကိညာရီပေါမမိတ်တန်ဤအာလုံးမေတော်နဲ့ဒုတဝယောဂကင်းကြပါတယ်လို့ ဒါသူနေကောင်းလာမေးတာပထမနောက်ထပ်သူဘာတွေဆက်မေးတုံးဆိုတော့နှုတ်ဆက်စကားပြောနေတာကွာကစ္စည်းအမစ္ဆပောတာတကစ္စည်းတေသူရမပိယကစ္စည်းသစ္စေစဓမ္မေစဒါနေတေရမတိမနောဟာကပြီတော့အယက်မတော့ဘူးဆိုတာဟုတ်ကလားအယက်မတော့တော့ဘူးလားအယက်မတော့တာသိကြရဲ့လား အရေရောတောက်သေးလားလို့မေးတာနော်ဒါဘာလို့မေးတာလဲဆိုတာထူးထူးဆန်းဆန်းပေါ့နော်အမေဇာပေါ့တေရက်ကိုရှောင်တာဟုတ်ပါရဲ့လားကိစီတေသူရမပိယံအရက်ကိုမမက်မောတာဟုတ်ပါရဲ့လားအထောသစ္စေသဓမ္မေသဒါနိမိဒါနိတေနိရတောမနော ကစ္စည်းသစ္စေစဓမ္မေစဒါနိတေရမတေမနောဘယ်လိုလဲတဲ့အမှန်တရားပေါ်လို့မဉ္ဇဉ်တရားတွေပေါ်လို့ဒါနကောင်းမှုအပေါ်မှာစိတ်တက်အမွေးတွေပြောပါပြရလားအဲ့တော့သူမေးလိုက်တာအခုအရင်မတော့တော့ဘူးမို့လားလို့မေးတာပဲเนาะအရင်မတော့တော့ဘူးမို့လားကာရိုင်းတော့တော့ပုံရအရင်မတော့တော့ဘူးမို့လား သစ္စာဆိုရက်မင်းမင်းမသစ္စာ လူမဂတိလေဒါကြောင့်မို့ဘယင်းဆိုတာသစ္စာရှိရတယ်ဒါမို့သစ္စာရောရှိရလားမင်းကြီးစေပါတိုင်းจิตသုံးရလားတန်သူပြည်သားတွေကိုဟိုပိကန်းရလားပေါ့ဒီလုပ်တွေလုပ်ပါရလားဘယင်းဆိုတာဆုရလက်တော်တွေချပြီးတော့တန်သူပြည်သားတွေရဲ့ဟိုခင်မရင်းနှင်းမှုကိုရယူရတယ်လေ သင်္ဃဝတ္ထု၄ပါးဆိုတာဘုရင်တွေကလိုက်နာကျင့်သုံးရတယ်ဒီကအဲ့ဒီအုပ်ချုပ်တယ်ဆိုတာအဲ့ဒါသိအရေးကြီးတာပေါ့တိုင်းလူပြည်သားတွေကကိုယ့်ဘောမှာကျဉ်းနှံ့နေအောင်အာဆိုရလက်တော့ပေးတယ်စကားပြောတဲ့အခါမှာ ချိုးချိုးသားသားပြောတယ်သူကျိုးဆောင်ရွက်ပေးတယ်ကိုယ်နဲ့တန်ထုထားဆက်ဆံတယ်ဆိုရဲအဲ့ဒီလုပ်တယ်အသင်္ဃဝတ္ထုတရား၄ပါးလို့ခေါ်တယ်ပြီးတော့ ဘယင်ဆိုတာသစ္စာရှိရတယ်မင်းမသစ္စာလူမဂတိသစ္စာရှိရမယ်မင်းจิตတရား7ပါးကို မချိုးဖောက်ရဘူးအဲ့ဒီအတိုင်းကျင့်သုံးပါရဲ့လားလို့မေးတာနော်ဒီအတိုင်းကျင့်သုံးပါရဲ့လားဆိုတော့ကာတိပင်ကဖြေတယ်အမစ္ဆဘောဟံမဟုတ်တာဒါတော့တဲ့ အရင်မတော့ပါဘူးတဲ့ခုနော်အမေဇပောဟံပုဒ္ဒအထောမိသူရမပိယံအရင်လည်းမကြိုက်တော့ပါဘူးတဲ့ခုအထောသစ္စေသဓမ္မေသဓာနေမိရမတိမနောခမည်းတော်ရဲ့စိတ်ထဲမှာသစ္စာတရားလဲမြဲပါတယ်မင်းမြောက်မင်းနေကြည့်ရမယ်မင်းจิตတရား7ပါးနဲ့လူတွေပေါ်မှာ ဆုရလတ်တော့ပေးတယ်ဆိုတော့သင်္ဃဝတ္ထုတရားတွေပေါ်မှာလည်းပဲသူမပြတ်ကျက်သုံးပါတယ်တိုက်သူပြည်သားတွေနဲ့သူအဆင်ပြေပါတယ်လို့ပြောတာနော်အဲ့ဒီမှာတေမယကုမာရကဆက်မေးတယ်ကိစီအာရောဂံယောဂံတိကိစီဝဟတုဝါနာကိစီတေပြာရောနတ္တိတရိတရတုပတာပနာ အဲခမည်းတော်မင်းကြီးရဲ့စီးတော်ရင်းနေဟာစင်နေမြင်းနေဟာယောဂကဲမရလားဒါလည်းအရေးကြီးတာကိုနော်ခုကလူကားမှမဟုတ်တာအဲ့ဒီကောင်တွေလည်းကျမ်းမာဖို့လိုသေးတာဟုတ်နော်ဒါမို့လို့ဆင်းဆိုလို့ရှိရင်ဆင်းစရာမြင်းစရာတွေထားရတယ်ဆင်းဆင်းတိမ်မြင်းတိမ်ဆိုတာဆင်းကိုဆေးကုတဲ့ဆရာတွေရော ခုခေတ်ဆိုရင်တော့တိမွေးကုပေါ့နော် အဲ့လိုဆရာတွေခန့်ထားရတာသူကစင်တာထဲမှာအဲ့ဒီပုံကိုယ်တွေပါတယ်မြင်းတက်မှာလည်းအဲ့လိုပုံကိုယ်တွေပါတယ်မြင်းယောဂရရင်ဈေးကူးမဲ့ပုံကိုယ်ရှင်ယောဂရရင်ဈေးကူးမဲ့ပုံကိုယ်စင်တက်မြင်းတက်မှာအဲ့ဒီဈေးဆရာတွေပဲပါတယ်အဲ့သူတို့ခင်မှာဒါအရေးကြီးတာအရေးကြီးတော့အဲ့ဒါကိုမေးတာကိစ္စအာရောဂံရောက်ကံဒီရှင်နေမြင်းတွေရောကျမ်းမာရဲ့လားကိစ္စဝေတိဝါနာနော် ရှင်ဖြစ်အသုံးပြုနိုင်ကြရဲ့လားကိစီတေဗျာရောဏ္ဌိသူတို့မှာယောဂကင်းကြရဲ့လားခန္ဓာကိုယ်မှာရောက်ရှိနေတဲ့ယောဂမရှိတာမှန်လားလို့ဆိုအထောအာရောဂံယောဂံမေအထောဝဟတိဝဟနာအထောမေဗျာရောဏ္ဌိတရိရတုပတပနာခန္ဓာကိုယ်မှာဆွဲကပ်လာတဲ့ယောဂါတွေမရှိပါဘူးတဲ့ရှင်နေမြင်နေလဲကျမ်းမာကြပါတယ်သူတို့ဟာ ဝန်ကိုထမ်းဆောင်နိုင်ကြပါတယ်လို့ဖြေကစီအန္တာသတေဖိတာမစ္စေသပဟလတဝကုဋ္ဌကာရင်သကောသင်္သကစီတေပဋိတန္ထတံဒါကတိုင်းတိုင်းပြည်နဲ့ပတ်သက်ပြီးတော့စီးပွားရေးကောင်းကြရလားလို့မေးတာနော်အလုံးမေးတာ ကစ္စည်းအန္တာသတိပိတာဆိုမြို့ရင်းကလူတွေရောတာယာဝပြောမှုရှိကြပါရဲ့လားဝပြောတယ်ဆိုတာစီဝါရေးတွေမကြက်တဲဘူးပေါ့နော်ချောင်းချောင်းချီချီရှိကြတယ်ပစ္စည်းဥစ္စာတွေပေါ်များကြတယ်စာဝတ်သောဘွယ်တွေကပေါ်များကြတယ်တာယာဝပြောမှုရှိရလားမစ္စေစပဟလတဝါ မြို့တော်ရဲ့အလယ်မှာလူလူဦးရေထူထပ်တဲ့ဒေသတွေမှာရောတာယာဝပြောမှုတွေရှိကြပါရဲ့လားကုဋ္ဌာကာရင်္စကောသင်္စကိစီတိပရိသန္တတာရှင်မင်းကြီးရဲ့ဗန္နာတော်ခြိကြတွေရွှေတိုင်းငွေတိုင်းတွေရောပြည့်တင်းပါရဲ့လားအဲ့ဒါလည်းအရေးကြီးတာပဲစဘာကြီးတွေလည်းစဘာနဲ့ပြည့်နေဖို့လိုတယ်ကိုရောင်ထဲမှာဆံပြည့်စဘာပြည့်ရှိနေဖို့လိုတယ်တိုင်းလူပြည်သားတွေအတွက် ငွေကြေးတနာလည်းပဲခန္ဓာတိုက်တွေမှာအပြည့်ရှိနေဖို့လိုအပ်တယ်။တိုင်းပြည်မှာဒါတွေအကုန်လုံးတောင်းတင်းပါရဲ့လားလို့မေးတာ။မေးတော့အထောအန္တသမေဖိတာမစ္စေသပဟလာမမကုဋ္ဌကရင်သကောသင်္သတပ္ပမေပရိသန္တတာ။အလုံးဟာပြည့်စုံပါတယ်တဲ့။အတွင်းရောအပြင်ရောမြို့လေကောင်းရောအလုံးဟာလာယဝပြောမှုရှိပြီးတော့ ကိုရောင်နေလဲစဘာနဲ့အပြည့်ဆန်စဘာပဲပဲတွေနဲ့နော်အပြည့်ရှိတယ်ငွေကြေးပဏ္ဍတိုက်တွေလည်းပဲ အပြည့်ရှိပါတယ်လို့ဖြေတယ်အဲ့လိုဖြေလိုက်တဲ့အခါကျတော့မှနောက်ဆုံးမှဗာပြောတော့ဆိုသောကတံတေမဟာရာဇအထောတေအတုရကတံပဋိဋ္ဌိဘိန္ဒုပန္လင်ကံယထရာဇနိတကတိ လာလာချင်းနှုတ်ဆက်စကားတွေပြောနေလိုက်တာနော်မေးလိုက်ဖြေးလိုက်သားဖာနှစ်ယောက်ပြောနေရကနေပြီးတော့ဒါချုဆိုတဲ့စကားကမှလာတောကတန်တိမဟာရာဇတိကြရမမဟာရာဇလို့ခေါ်လိုက်တာစောစောတုန်းကတော့ဖကပီးတော်လို့ခေါ်တယ်တိကြတော့သူယသိအနေနဲ့ခေါ်လိုက်တာတောကတန်တိမဟာရာဇ ရသောမင်းကြီးသင်မင်းကြီးလာခြင်းဟာကောင်းသောလာခြင်းမှာတော့ကောင်းသောလာခြင်းဆိုတဲ့အဓိပ္ပာယ်ကသိအရေးကြီးတာပဲနော်ခုခေတ်ကတော့ကျိုးစိုးပါတယ်ဆိုတာပြောကြတာသွားကတံဆိုတဲ့အဓိပ္ပာယ်ကသူအာကတသူကကောင်းသောအာကတလာရောက်ခြင်းအကျိုးရှိသောလာရောက်ခြင်းအကျိုးပြုမဲ့လာရောက်ခြင်းအဲ့ဒါတွေကိုသွားကတံလို့ခေါ်တာ အင်္ဂလိပ်စကားက welcome ဆိုတာနဲ့သွားတူတယ်သူတို့အဓိပ္ပာယ်ကတော့ကျိုးစပါတယ်လို့ပြောတာ welcome ဆိုတဲ့အဓိပ္ပာယ်တလုံးစီအဓိပ္ပာယ်ကြည့်မယ်ဆိုရင် world ဆိုတာကောင်းတယ် come ဆိုတာလာတာကောင်းတော့လာခြင်းပဲအော်ဒီမှာလဲသွားကတံကသူ့အာကတံသူ့ကောင်းသောအာကတံလာရောက်ခြင်းလို့ဆိုလိုတယ် အကျိုးရှိတဲ့ပျော်ရွှင်ပဲကောင်းတဲ့လာရောက်ခြင်းဟာကောင်းသောလာရောက်ခြင်းပဲဒုက္ခပေးဖို့လာတာမဟုတ်ဘူးတော့နှုတ်နှဝအကျိုးဖြစ်တော်နဲ့ပျော်ရွှင်ပဲကောင်းတဲ့လာရောက်ခြင်းကိုသွားကတန်လို့ခေါ်တယ်အိန္ဒိယနိုင်ငံမှာဂဏိတိတိစကလုံးကိုသုံးတယ်ဆွာကတ်ဆိုတာအဲ့ဒါပြောသူတို့တန်ကဆွာကတ်လို့သုံးတယ်ဆွာကတ ကျိုးစိုးပါတယ်ဆွဲစကားလုံးပဲဒါနော်သွားကတန်ဆိုအထောတိအဓုရကတံပို့ပြီးတော့ပြပြင်းတဲ့ကောင်းသောလာခြင်းဖြစ်ပါတယ်ဆိုပြီးတော့တေမိယကုမာရကပဋိဋ္ဌပင်တုပန္လင်ကံယထရာဇာတိတကတိဖယင်းလာတယ်ဆိုတော့သူ့ရဲ့အသုံးဆောင်ပစ္စည်းတွေကအကုန်လုံးသူတာဝန်ခံနေနဲ့အကုန်လာခဲ့တာဖယင်းထိုင်ဖို့ပလင်ခင်းဖို့လူတွေလည်းပါတယ်လေ အလုံးဟာသူထိုင်ဖို့မလုပ်ဖို့အကုန်လုံးပါလာတာအဲ့တော့ပဋိဋ္ဌမေတုပန္နင်္ဂယထာရသနိတကတိဘီမင်းကြီးထိုင်ဖို့ရပလင်းကိုခင်းပေးလိုက်ပါပြောလိုက်တာနော်ကဲဘရင်ထိုင်မဲ့ခင်းပေးလိုက်ပါဆိုကျိုးစိုးစကားပြောပြီးတော့ရှစ်သေးလေးကအဲ့လိုဘရင်ကြီးထိုင်ဖို့ ထိုင်းနေရပလင်ကိုခင်းပေးလိုက်ပါခုခေတ်တော့ကလထိုင်လို့ခေါ်တာပေါ့နော်ကလထိုင်လို့ခေါ်တာအဲဘယ်လိုတွေကွဲလဲမသိဘူးဘုန်းကြီးတွေထိုင်တာကြတော့တရားပလင်လို့ခေါ်တယ်တရားဟောတဲ့အခါခေါ်ပန်းလင်းကဆိုတဲ့ ဖမာဘယင်းတွေထိုင်တဲ့ပလင်မျိုးကြတော့နောက်ကတကယ်ကြီးတွေပါသေးတယ်အဲ့ဒါမျိုးကြီးတွေတော့ဘာကြမှာပါမှာဘာနဲ့တူတော့ဆိုရင်ဟိုသင်္ဇာလီဆိုတဲ့နောက်မီပါတဲ့ကလထိုင်ကြီးတွေဖြစ်နိုင်တယ်အခုတော့ကလထိုင်လို့ခေါ်နေကြတာဘာဖြစ်လို့ကလထိုင်လို့ခေါ်လဲဆိုကလားတွေထိုင်လို့ဖြစ်လိမ့်မယ်နော်ပမာတွေကအရင်ကအဲ့လိုထိုင်ဖို့မရဘူးဘယင်းလောက်ပဲထိုင်ကြတာအလုံးကကျမ်းပေါ်မှာထိုင်ကြတာ အင်္ဂလိပ်မျက်နှာဖြူတွေကအိန္ဒိယကလူတွေနဲ့ဗမာပြည်ကိုသိမ်းတာကိုအဲ့တော့အဖြူမဲ့တွဲလာတဲ့အခါမှာအလုံးကိုကလားလို့ခေါ်လိုက်ပြီးတော့ကလက်ဖြူကလက်မဲလို့ခေါ်တယ်။ဗမာပြည်ကိုသိမ်းတာအဖြူကခေါင်းဆောင်အနေနဲ့တင်ပါတာ။အိန္ဒိယကလားတွေနဲ့သိမ်းတာဗမာပြည်သိမ်းတော့။ဒါကြောင့်အင်္ဂလိပ်ဆိုရဗမာပြည်ကလူတွေကကလက်ဖြူလို့ခေါ်တာ ကလဖြူမင်းတက်တုံးငါနဲ့အဲ့လိုသုံးနေရှေ့လူကြီးတဲ့ကလဖြူလို့ပဲသုံးတယ်တခါတလေတော့ဘူလို့သုံးတယ်ဒါမှမဟုတ်ယောက်ျားလေးသပင်ပုံစံကိုဘူကေလို့ခေါ်တာနော်ကေဆိုတာတော့ကေတာပါပဲသပင်ကဘူလို့ထားတဲ့ကေတာပေါ့ဘူကေဆိုပြီးတော့အဲသကလုံးတွေအဲ့လိုပေါ်လာတာအဲ့တော့အင်္ဂလိပ်တွေထိုင်တဲ့သူတို့ထိုင်လေးသုံးလေးရှိတဲ့ ထိုင်ကုန်နေဖြစ်လို့ကလထိုင်လို့တွင်သွားပုံရပါတယ်ကြာကလထိုင်ဖြစ်သွားတယ်ပမာဘရင်တွေထိုင်တာကနောက်ခံဟိုနောက်မိတကယ်ကြီးတွေနဲ့ဒီပလင်ကြီးတွေရှိတယ်လေအဲအဲ့လိုဟာကြီးကြတော့ဟိုတယ်ဖို့ဒီတယ်ဖို့တော့ခက်ခဲလိုက်မယ်ပေါ့ဒါကြောင့်မို့လို့ထိုင်ကုန်တွေယူသွားတယ်အဲ့တော့ဘရင်ကြီးထိုင်မှုရအဲ့ဒီပလင်ကိုခင်းပေးပါဆိုတာကလထိုင်ချပေးတယ်လို့သာမှတ်ပြီးတော့ အလိုဆိုမျက်စိနဲ့မြင်မှာမဟုတ်ဘူးနော်အဲ့ဒါလို့ပြင်ချပေးလိုက်တဲ့အခါမှာဘုရင်ကြီးကထိုင်သလားလို့ဆိုမထိုင်ဘူးဘုရားလောင်းကသူတော်စင်အိုးနဲ့ဖြစ်နေတာတေမိယကုမာရကသူ့သားလို့ဆိုပေမဲ့လို့စတွေ့တဲ့အချိန်မှာယသိဖြစ်နေပြီယသိဖြစ်နေတော့ယသိကိုယသိလေးစားတဲ့အနေနဲ့ ခင်းပေးတဲ့ပလင်ကလထိုင်ကြီးပေါ်မှာမထိုင်ဘူးအဲ့ဒီတော့တေမယကုမာရကကဲပလင်မောမထိုင်ဘူးဆိုလို့ရှိရင်တည့်ရွက်အခင်းလေးခင်းပေးလိုက်ပါတည့်ရွက်အခင်းဆိုတာအဲ့ဒီခေတ်ကတော့ဟိုမြက်တွေနဲ့တုတ်ထားတဲ့ဟာလည်းဖြစ်နိုင်တယ်ပေါ့နော်တည့်ရွက်တွေနဲ့ လှုပ်ထားတဲ့အခင်းနဲ့ဖြစ်နိုင်အတိရတိပုတ်ပေးတာတော့မဟုတ်တော့ဘူးအဲ့တော့တင်မြခင်းတို့လိုဟာမျိုးပေါ့တိရွတ်တွေပါတွေနဲ့ပဏ္ဏတန်ထာရလို့ခေါ်တယ်ပဏ္ဏတန်ထာရဆိုအခင်းလုပ်တဲ့အရွက်တွေနဲ့ခင်းတာတဲ့ဟာမျိုးဖြစ်တယ်အဲ့ဒီတိရွတ်အခင်းကိုခင်းခံလိုက်တယ်ပေါ့ဆိုတော့ ဘရင်ကြီးကိုအဲ့ဒီသိရခင်ပေါ်မှာထိုင်မိုးဆိုပြီးဣဒေဝတေနိတိတ္တုနိယတေပဏ္ဏတန္တရေဒါသူ့ရဲ့ယသိเจ้าမှာရှိတဲ့သိရအခင်ပေါ့ယသိเจ้าမှာရှိတဲ့သိရအခင်ကိုခင်ခိုင်းလိုက်တယ်ခင်ခိုင်းပြီးဘရင်ကြီးထိုင်ဖို့လုပ်ပြီးဣဒေဝတေနိတိတ္တုနိယတေပဏ္ဏတန္တရေခင်တဲ့သိရခင်မှာအရှင်မင်းကြီးထိုင်မှာတဲ့ ဒါအဲ့ဝတ်ပြုတာပေါ့ထိုင်စရာ ပေးရမှာဒါအဲ့ဝတ်ပြုတဲ့သဘောဣတောဥရကမာရယပါတိပက္ခလယတုတေခြေတော်ဆေးဖို့ရေတွေပါတွေလဲဆင်သင်းလုပ်ပြီးတော့ဒီကနေပြီးရေယူပြီးတော့ခြေခြေတော်ကိုဆေးပါလို့ဒါသူတို့ခင်မှာမြတ်စွာဘုရားလည်းတူတူပဲခྱི་သွားပြီးလို့ရှိရင်ခြေတော်ဆေးတယ်ခြေတော်ဆေးဖို့ဆိုတာထားကိုထားရတယ်ဆင်သင်း ခဏခေတ်တော့မရှိတော့ပါဘူးအဲအဲ့ဒီစီကံကိုလိုက်နာတာတော့ဟောင်းရိတ်တာကဟောင်းဆရာတော်ရဲ့ညွှန်ကြားချက်နဲ့လိုက်နာနေတော့မယ်အဲ့ဒါဖဏမစည်းဘူးဖဏမစည်းတော့ဒီတိုင်းသွားတယ်ဟောင်းမှာရှိတဲ့ကမ္မထမ်းကြောင်းလေးတွေလက်ကအတက်ကလေးမှာခြေဆေးဝရလေးတွေလောက်ထားတွေ့တယ်ပိုင်းလေးတွေနဲ့နော် ဒါရှေးထုံတန်းဆင်လာတာအဲ့လိုရှိခြေစည်းရည်ခြေစည်းအင်းမြင့်တို့ကိုအနည်း၌ထားခြင်းဆိုတာရှေးကလောက်ရတယ်အဲ့ဒါအဲ့ဝပြုတဲ့အခါမှာခုခေတ်တော့သူကဒီစကားကိုလိုက်နာတာသိမရှိတော့ဘူးဘုန်းကြီးကြောက်နေမှာလဲသိပြီးတော့မလုပ်တော့ဟမ်ခြေတော်ဆေးတာသိမရှိတော့ဘူးကွာ သွားလဲလာလဲကားနဲ့သွားကြတာဆိုတော့သိပြီးတော့လဲမလို့ပြီးတော့ဖဏစီးလာတာဆိုတော့လဲသိမလို့တော့တဲ့အတိပဲဖြစ်သွားတယ်ရှေးခေရှေးထုံးစံကတော့ကိုညောင်သွားကြတာဆိုတော့ခြေတော်ဆေးကြတယ်ခြေတော်ဆေးပြီးတော့မှကြောင်းမတက်ကြတယ်ဆောက်ဦးတော့တက်ကြတယ်ထိုင်ရရှိတာထိုင်ကြတယ်အဲဒါကြောင့်ဣဒေဝတေနိတိတတုနိယတေပါဏတန္တရေအဲတော့ထိုင်ခိုင်းပြီးမှခြေတော်ဆေးတယ်ဆိုတော့ ဒါဟိုထိုင်ကောင်ကနည်းနည်းမြင့်သလားမသိဘူးထိုင်ပြီးတော့မှခြေတော့ဆေးမဲ့သဘောပဲမြတ်စွာဘုရားကလည်းဒီကဏ္ဍဂုရိတိုင်နာမှာဆိုလို့ရှိရင်ထိုင်ပြီးတော့ခြေတော့ဆေးတာခြေတော့ဆေးပြီးတဲ့အချိန်မှာဩဝါဒပေးတာပဲခြေတော့ဆေးရင်ကနေကဏ္ဍဂုရိတိုင်ပေါ်မတက်ခင်ခြေတော့ဆေးပြီးဩဝါဒပေးတာဆုံးကပြန်လာလို့ရှိရင်အဲ့လိုလုပ်နေကြတယ်နေ့တိုင်းဩဝါဒပေးတယ် ထုံးလဘတရား၅ပါးနဲ့ဩဝါဒပေးတာအဲ့တော့အဲ့ဒီရှေးကအစဉ်လာတွေပေါ့ခဏိခေတော်မရှိတော့ဣတောဥရကမာရာယပါရိပက္ခလယတုတေဟောဒီတရားရေနဲ့ခတ်ပြီးတော့ခြေတော်ကိုဆေးပါဆိုပြီးခြေဆေးစရာရေနဲ့ဆင်သင်းလုပ်ပေးထားတယ်ပေါ့အဲ့ဒီမှာကာသီပြင်းကြီးကအေမိယကုမာရရဲ့သိလေးကိုလေးစားတဲ့အနေနဲ့ သူခင်းပေးတဲ့တည့်ရဲ့အခင်းပေါ်မှာလည်းမထိုင်ဘူးတဲ့မထိုင်ပဲနဲ့မြေကြီးပေါ်မှာပဲထိုင်တယ်ဆိုတော့အခင်းမြေကြီးဆိုတာအခင်းမပါတဲ့ဟာကိုဆိုလို့ဖြစ်နိုင်တယ်ပေါ့နော်အခင်းမပါတဲ့ဟာလို့တခါတလေပူမိဆိုတာမြေကြီးလို့ပြောမိမယ်လို့ကျမ်းမြင်ကိုလည်းမြေကြီးလို့လည်းခေါ်ပူမိလို့ပဲခေါ်တာရှိတယ်ပေါ့ဆိုပါစို့ဘုံ90ဆိုတာလည်းတတ္တပူမိရောဆိုပူမိလို့ပဲသုံးတာလေ အဲ့တော့ပြည်ကြီးပေါ်ထိုင်တာလို့ပြောတာလားသို့မဟုတ်ကျမ်းပေါ်ထိုင်တာလို့ပြောတာလားတခုပဲပေါ့နော်အဲ့တော့တဲလေးရသေးတဲလေးရဲ့ကျမ်းပေါ်ထိုင်တာလည်းဖြစ်နိုင်ဟိုမြေကြီးကြီးပေါ်တော့ထိုင်မယ်မထင်ဘူးနော်ဖုန်နေပေးနေတဲ့မြေကြီးတော့ဟုတ်မယ်မထင်ဘူးပေါ့အခင်းမပါတဲ့ကျမ်းပေါ်မှာထိုင်နေလို့ဒါစာပေအသုံးလေးတွေကတော့မျိုးစုံရှိတာပေါ့နော်တွေးကြည့်ရတာ သို့တော့ယသိကြောင်းဆိုတော့လည်းပြည့်ပြည့်စုံစုံတော့ရှိမှာမဟုတ်အဲဝိသကြုံဆောက်ထားတာဆိုတော့လည်းလိုအပ်ချက်တွေရှိရင်ပါခြင်းပါမှာပေါ့နော်အဲ့တော့ခြေဆေးတဲ့နေရာမှာကျမ်းပေါ်မှာပဲဒီတိုင်းထိုင်လိုက်တယ်ပေါ့ယသိထိုင်တဲ့နေရာပဲဒီတိုင်းထိုင်လိုက်တယ်ဟိုအခင်းတွေဘာတွေမပါတော့ဘူးနော်အဲ့ဒီမှာကာတိပြင်းကြီးကရသေးလေးကိုလေးစားတဲ့အနေနဲ့တဲ့သိရွယ်ခင်းပေါ်မှာမထိုင်ဘူးတဲ့ကျမ်းပေါ်မှာပဲထိုင်တယ်တဲ့ အဲ့ဒီမှာဖះလောင်းကလည်းတိရမိုးကြောင်းလေးတဲ့ဝင်ပြီးတော့သူမနက်စာအတွက်ပြုတ်ထားတဲ့ကပြင်းရွက်ပြုတ်လေးကိုသွားယူတယ်ကျွေးမလို့အဲ့ခံမလို့တပြင်းဘာမှမရှိဘူးသူမှာအသီးလည်းမရှိဘူးနဲ့တူရတယ်ကြာတာအခုခေတ်လို့စတော်ဘယ်ရီတွေဘာလို့ထောပတ်သီးတွေဘာလို့ဆိုရင်လည်းကောင်းပါတယ်လေ နန္ဒသီးတို့ငပြောသီးတို့ဆိုရဲကောင်းပါမယ်ပိန်နေသီးတို့အခုကတော့မဟုတ်ဘူးမာသွားယူတော့ဆိုစားမပါဘဲနဲ့ပြုတ်ထားတဲ့ခပြင်းခပြင်းရွက်တဲ့ကာရပဏလို့ခေါ်တယ်ကာရဆိုတဲ့အမည်ရှိတဲ့တစ်ပင်ပမာပြေကတော့ခပြင်းခပြင်းရွက်လို့ပြန်တယ်နော်အဲ့ဒီအရွက်ပြုတ်ကိုဖီနီးစားဖို့ရသူကအဲ့ခံတယ် ဣဒံပိပဏကံမရှံရန္တံရာဇအလောနကံပရိပုံဇမဟာရာဇပါဟုနောမေတိအာကတောတဲ့အရှင်မင်းကြီးတဲ့သာမပါဝိုင်းနဲ့ပြုတ်ထားတဲ့ဟောဒီသေးရပြုတ်ကလေးကိုသုံးဆောင်မှာတဲ့ချက်သေးရလဲရှာရှာပါပါပဲနော်သာမပါတဲ့အရွက်ပြုတ်ကလေးစားကြည့်ကြပါလားတစ်ခါတော့သာမပါဝိုင်းနဲ့အရွက်ကလေးတစ်ခုပြုတ်ပြီးတော့စားကြည့် အဲစားလို့တော့ကောင်းမှာပါ ကော်ဖီတုပ်တို့ဘာတို့အဲ့ဒါမျိုးတွေဒီတိုင်းစားကြည့်ပေါ့သူအလေးနဲ့သူအဲ့ဒီအရွက်ပြုတ်လေးကိုစားကြည့်အခုကဲတော့ဘာလို့ကြိုက်လန်တို့ဘာတို့တွေစားနေကြတာပဲအဲ့ဒီဒီဟင်းရွက်ပြုတ်လေးစားမပါတဲ့ဟင်းရွက်ပြုတ်လေးကိုရှင်မင်းကြီးသုံးဆောင်ပါတဲ့ဒါလျှောက်လာလို့ကျွန်ုပ်ရဲ့အဲ့ခံကျွေးမွေးမှုပါပဲတဲ့ အဲ့တော့ဘလောက်ဟုတ်တုံခုခေတ်ဆိုရင်တော့ဘာနဲ့အဲ့ခံမလဲမသိဘူးအဲ့သူအဲ့ခံတာဟင်းရွက်ပြုတ်နဲ့အဲ့ခံလိုက်တယ်ပေါ့ဟင်းရွက်ပြုတ်ဆိုတာလဲစားပါတာမဟုတ်ဘူးနော်စားကောင်းအောင်လုပ်တာမဟုတ်ဘူးစားပါပါပဲအရွက်ကြီးဒီတိုင်းပြုတ်ထားတယ်ဟင်းရွက်ပြုတ်အဲရွက်ပြုတ်တရားလဲသူ့ရတာနဲ့တော့သူရှိပါတယ်လူတွေကကြိုက်လို့ဟိုကထဲတာထဲရှောက်ထဲကြတာအဲသူ့သူ့ရတာနဲ့တော့သူရှိတယ် သင်္ဘောရွက်ကိုအရေးညှစ်ပြီးတော့တောက်ရင်တော့ထမင်းစားကောင်းတာသိကြတယ်အဲ့ဒါအများကြီးတော့မတောက်နဲ့ထစုံလောက်လေးကိုအစာမစားခင်အဲ့ဒီသင်သင်္ဘောရွက်ကိုတတ်တူရည်လေးညှစ်ပြီးတော့ထစုံစာလောက်တောက်လိုက်လို့ရှိရင်ချက်ချင်းစားလာအဲ့ဝဲလောက်ဆိုရင် စားခြင်းစိတ်တွေပေါက်လာစမ်းကြည့်ပေါ့အဲ့ဒါအဲ့လို ဟေးရပြုတ်နဲ့အခန့်ကျွေးမွေးလိုက်တယ်အဲ့တော့ကျွေးလိုက်တဲ့အခါဘုရင်ကြီးကဘာပြောတော့ဆို तू ကလည်းအာမနာနော်နာသဟံပဏံပုံစာမိဒီလိုရွပြုတ်တွေမစားဘူးတဲ့ तू မစားဘူးတဲ့ तू စားမဟုတ်ဘူးတဲ့နော်ဟိရပြုတ်နဲ့ကြွေးတော့မစားနိုင်ဘူးတဲ့ငါမစားဘူးတဲ့နဟေတံမရှဘောဇနံဒါငါစားတဲ့အစာမဟုတ်ဘူးတဲ့ ပါဠိနာဩရဏံပုံစေသူစိတ်မန္တုပသေစနာတကယ်ကိုလေရွေးစဉ်တန်တန်ပြန်ပြန်လောက်ထားတဲ့တလေးစပါးနဲ့အသားမျိုးစုံပါတဲ့တလေးစပါးနဲ့ချက်ထားတာပဲငါစားတယ်တလေးတံပေါက်ထမင်းမဲ့ငါစားတယ်တဲ့ဟင်းရွက်ပြုတ်ငါမစားဘူးဘင်းရအမနာဓာတုစာမဟုတ်ပါဘူးလို့ညင်းလိုက်တယ်သူကနသဟံပဏ္ဏပုံစာမိဟင်းရွက်တော့မစားချင်ဘူးတဲ့ အဲမစားချင်ဘူးဆိုပေမဲ့လို့အဲသူစားတဲ့အစားအစာကိုသူကချီးမွမ်းပြောလိုက်တာသူစားတာကတော့တလေးတံမောက်ထမင်းပဲစားပါတယ်ဟင်ရွက်ပြုတ်တော့မစားပါဘူးလို့ဆိုတယ်သို့သောဖျားလောင်းပေါ်မှာလေးစားတဲ့အနေနဲ့တေမယကုမာရပေါ်မှာလေးစားတဲ့အနေနဲ့ဟင်ရွက်ပြုတ်ကလေးကတော့လက်ဖွာပေါ်မှာတင်ထားတယ်လက်ဓမ္မကင်ထားပြီးတော့မေးလိုက်တယ် ငါသားမင်းဒီလိုအစာတွေကြီးပဲစားနေတာလားဒါပဲစားရလားလို့သူ့သားကိုဒါလေးပဲစားရလားလို့ဖြေညက်မေးလိုက်တယ်အဲ့ဒီလိုမေးပြီးတော့ဟင်းမြပြုတ်လက်ကကြိုက်ပြီးမေးနေတဲ့အချိန်မှာစန္ဒာဒေဝီမိဖုရားနဲ့အဖွဲ့ကရောက်လာချက်ချင်းနောက်သူတို့နောက်ကြတော့ဆင်းနေလာနေကြတာနေမှာအဲရောက်လာတဲ့အခါအဲမောင်မမိတ်သားခြံရံနေနဲ့ အလုံးကနောက်ထပ်ရောက်လာတယ်သားဖတစ်ယောက်ကအဲ့ဒီဟင်းရွက်ပြုတ်အကြောင်းပြောနေတုန်းလေးရောက်လာတယ်ရောက်လာတော့လှမ်းကြည့်ကြည့်ရင်သူ့ရဲ့သားတေမိယကုမာရကိုယသိအသွင်နဲ့မြင်လိုက်တဲ့အခါမှာမိုက်ခနဲ့ဆိုပြီးတော့သူကလဲကျသွားတယ်ဝန္တာဝန်းနဲ့နေမှာပေါ့ လူဘဝဆိုတာဖြစ်မှုတာပဲလေဖြစ်တတ်တာပဲလေအဲ့ဒီမှာဝန္တာဝါနဲ့ဖြစ်ပြီးတော့သူကလဲကျသွားတယ်လဲကျသွားခဏတစ်ပြုတ်မေ့သွားပြီးနောက်တော့ပြန်ထလာနိုင်တယ်ပြန်ထလာပြီးတော့ရှစ်သိလေးရဲ့အနီးလာပြီးတော့ခြေထောက်ကိုတင်းတင်းဖက်ပြီးတော့မျက်ရည်ဆူရွှဲနေတဲ့မျက်နှာနဲ့ငူပြီးတဲ့အခါမှာသူအားရအောင် ပို့ပြီးတော့မှထားတယ်အဲ့ဒီလိုပြပြပြန်တတိယလာတဲ့အခါမှာလက်ထဲမှာဟင်းရွက်ရသေးလေးစားတဲ့ဟင်းရွက်ပြုတ်ကိုကင်ထားတဲ့ဘယင်ကြီးကဒီမှာခြိစမ်းမှာကွာမင်းမင်းသားစားတဲ့အရွက်ခြိစမ်းမှာ သူဒါလေးစားနေတာလို့ပြောတယ်မင်းသားစားတဲ့အစားအစာခြိစမ်းမအောင်လို့ဆိုပြီးတော့ပြအဲ့လိုဟင်းရွက်ပြုတ်ကလေးကို မိဖုရားရဲ့လက်ထဲကိုထည့်ပေးလိုက်တော့ဟိရပြုတ်လေးတွေထည့်ပေးကြံတဲ့ပေါမမိတ်တန်နေစီလည်းပဲဟိရပြုတ်ကလေးတွေနည်းနည်းစီနည်းနည်းစီဝေပေးလိုက်တယ်ဝေပေးလိုက်တော့ဟင်းဒါမျိုးစားရလားဒါမျိုးစားရလားနဲ့ပေါ့နော်တန်တော်ဖြစ်နေကြတယ်ဒါနေစဉ်စားရဒါပဲလားဒီဟိရပြုတ်ပဲစားရလားဆိုပြီးတော့ကြည့်ပြီးတော့ အဲတချို့ကလည်းမင်းသားဒေဝိယမင်းသားစားတဲ့ဟာဒေဝိယကုမာရစားတဲ့ဟာဆိုခေါင်းပုံလေးတင်ပြီးတော့အမလေးဒါမျိုးစားပြီးတော့နေတာများအံ့ဩစရာကောင်းလိုက်တာတာမန်ပုဂ္ဂိုလ်မလုံးနိုင်ပါဘူးဆိုပြီးတော့ချီးမွမ်းပြီးတော့ပြောဆိုနေကြတယ်အဲ့ဒီအခါမှာဘုရင်ကြီးကအကဲခတ်မိတာသူသားကြည့်ရတာက ဟိုဒီဟင်းရွက်ပြုတ်စားနေတယ်ဆိုပြီးပဲလို့နန်းလေနန်းတော်မှာနေတော့ကပုံစံနဲ့မတူ အသားရောင်ကလည်းပို့ပြီးတော့ဝင်းွာလူကလည်းတက်တက်လက်လက်နဲ့စကားပြောတာလည်းထက်ထက်မြက်မြက်နဲ့ပျော်ရွှင်လန်းဆန်းနေတဲ့မျက်နှာအသင်ကိုကြည့်ပြီးတော့ဘင်းကြီးအော်ရသူစားတဲ့အစားအစာနဲ့အားရှိစရာမှမရှိတာနော် အားရှိစရာမရှိတဲ့အစားအစာစားပြီးအားအခုလို့တွက်လက်ပြီးလန်းဆန်းနေတာကိုကြည့်ပြီးဘီအကြီးကပြောလိုက်တယ်အစ္စေရကမံပฏิပါတိဧကကံပိရဟောကတံဧရိတံပုံဇမနနံကေနဝနောပတိရတိတယောက်ထဲမှာသူစဉ်းစားမိတာတော့တယ်ဒီလိုအယတာမရှိတဲ့သိရပြုတ်ကိုစားပြီးတော့ ဘာဖြစ်လို့အသားရည်တွေကစုပ်ပြေးနေရတာတော့မို့နော်အသားရည်တွေစုပ်ပြေးနေရတာတော့အားကြပြီးတော့လဲသွားမစားနဲ့ဟင်းရပြုတ်ကြောင်အသားရည်စုပ်ပြေးတယ်အောက်မိမနေနဲ့နော်ဟင်းရပြုတ်စားပြီးတော့အသားရည်စုပ်ပြေးနေတာဒါဒီဟာတွေစားနေရတဲ့နဲ့ဘာဖြစ်လို့အသားရည်စုပ်ပြေးနေရတယ်ဆိုတာသူ့ခေါင်းထဲမှာ မေးပါတယ် မိခွန်းတွေတက်လာတယ်ဆိုတော့ဖះလောင်းကဖြေတယ်သူအသားရည်စွပြခြင်းအကြောင်းကိုဖြေတာဧကောရသနေပစ္စာမိနိယတိပဏ္ဏတန္တရေတာယမိဧကတိတတေယယရာဇဝံတော့ပတိရတိရှင်မင်းကြီးတဲ့ကျွန်ုပ်ဟာသိရဲ့အခင်းပေါ်မှာတယောက်တည်းအိတ်တာပါတဲ့တယောက်တည်းနေတယောက်တည်းအိတ်တာပါ အဲ့ဒီတယောက်တည်းနေတယောက်တည်းအိတ်လို့အခုလို့အသားရည်တွေဆူပြေတာပါဆိုအဲ့တော့နှစ်ယောက်အိတ်တဲ့လူတွေဒုက္ခရောက်တယောက်တည်းအိတ်လို့အသားရည်ဆူပြေတာတဲ့ဒီလိုဖြေတယ်နသနိတိတဖန္တာမေရာဇရခဥပဋ္ဌိတာတာယမေဒုက္ခတေယယရာဇဝံနောပတိတိ။အိုရှင်မင်းကြီးတဲ့။နန်းတော်မှာဆိုလို့ရှိရင်လက်နဲ့ကင်အဆောင်လျှောက်တွေနဲ့ခြံရံပြီးတော့အဆောင်နေကြတဲ့မှာအိပ်ရတာ သူ့မှာအဲ့လိုလက်နဲ့ကင်ပြီးတော့ဆောင်းရှောင်းမဲ့လူမရှိဘူးတဲ့တယောက်တည်းချမ်းချမ်းသာသာအိပ်ရလို့အသားရည်ဆိုဖြေတာဟုတ်တယ်အဲကြောက်ကြောက်လန့်လန့်ပဲလေငါအမြဘယ်သူကအမြလုံမလဲဆိုပြီးတော့ကြောက်လန့်နေရတာဟုတ်ခုမှတော့ရန်သူကမရှိဘူးဟိုမှာတော့လက်လက်ကင်အဆောင်တွေချထားပြီးမဲ့လို့စိတ်မချရဘူးဆိုပြီးတော့သူ့အသားရည်ဆိုပြေခြင်းအကြောင်းဟိုဒါဟုတ်ပြောတာ အတိတနာနုသောစာမိနဗ္ဗစပ္ပမိနာဂတပစ္စုပန်နေနာယာပေမိတေနဝနော ပတိရတိသူ့ဖြစ်ရခုနတယောက်တည်းအိတ်လို့ချမ်းချမ်းသာသာအိတ်ရလို့အဲ့ဒါဆိုရင်လူတွေဟာပိန်ချောက်နေတာအဲ့ဒါဟိုချမ်းချမ်းသာသာမအိတ်ရလို့ဒီလိုအဓိပ္ပာယ်ရတယ်ပေါ့နော်အတိတနာနုသောစာမိအတိတ်ကိုလည်းပြန်ပြီးတော့စိုးရိမ်မနေဘူးတဲ့ နပစ္စပမိနာဂတအနာဂတ်ကိုမျောလင်းပြီးတော့လည်းမနေဘူးတဲ့ပစ္စုပန်နေနာရပေးမိခဏိတွေ့တာခဏိနဲ့ပဲညံ့ညံ့တာတာနေတယ်ပစ္စုပန်နဲ့ပဲခြေနဲ့နေတယ်တဲ့ဒါကြောင့်မလို့သူအသားရည်ဆိုပြေးတာပါဆိုအဲ့တော့လူတွေဟာပိန်ချောက်တာတို့အသားရည်ပြက်တာတို့အတာဟိုဆိုရင်ကြာရှိတဲ့အတိတ်ကိုတွေးပြီးဆိုရင်နာတို့အနာဂတ်မျောလင်းချက်ကြီးတွေနဲ့တို့နော်ပစ္စုပန်လည်းမကြည်မနှက်တွေနဲ့ဆိုတော့ ဟောသူကအတိတ်တွေးပြီးတော့စိုးရိမ်တာတခုအနာဂတ်အတွက်ကြောင်းကြနေတာတခုပစ္စုပန်မှာလည်းမကျေနပ်နိုင်တာတခုဆိုဘယ်လိုလို့အသားရည်စုပြေမလို့အတိတ်နာကပစ္စုပန်တော့မှလူတွေကစိတ်ပူနေကြတာလေအဲ့ဒါပဲအဓိကအတော့အတိတန္တနုသောသံမိနပ္ပစပ္ပမိနာဂတံပစ္စုပန်နေနယာပိမိတေနဝနောပတိရတိအတိတ်ကိုတွေးပြီးတော့လည်းမစိုးရိမ်ဘူးတဲ့ အနာဂတ်အတွက်လည်းဟိုမျောလင့်တောင်းတပြီးကြောင်းကြမနေဘူးတဲ့ပစ္စုပန်ရှိတာနဲ့ပဲသူကပျော်ရွှင်ဘဝမှာနေတိုင်းမှာပစ္စုပန်ဆိုတာကိုရှိတာနဲ့ဂျင်းနဲ့နေတယ်ပစ္စုပန်ပေါ့အခြေအနေနဲ့ပဲဂျင်းနဲ့နေတယ်ဒါကြောင့်မို့လို့သူဟာအသားရည်တွေဆိုပြနေတာပါတဲ့လောကမှာအသားရည်မဆိုပြတဲ့ပုဂ္ဂိုလ်တွေဟာ အနာဂတပသပ္ပါယအတိတ္တနုသောစနာအနာဂတ်အတွက်စိတ်တွေကြောင်းကြနေကြတယ်အတိတ်အတွက်သောကတွေဖြစ်နေကြတယ်အဲ့ဒီအနာဂတ်အတွက်ကြောင်းကြခြင်းအတိတ်အတွက် စိုးရင်ရင်းချောင်မှုလို့အသိဉာဏ်မရှိတဲ့ပုဂ္ဂိုလ်တွေဟာခုတ်ဖြတ်လိုက်တဲ့ကျူပင်ဟာခြောက်သွားသလိုပဲဒါကြောင့်မို့အသားအရည်တွေမဆိုးပြေပဲနဲ့ခြောက်တတ်ကုန်တာ အဲ့ဒါအသားရည်စုပြေတာတည့်ရွက်စားလို့မဟုတ်ဘူးလို့ဒီလိုဆိုလို့တယ်ပေါ့နော်တည့်ရွက်စားလို့မဟုတ်ဘူးဆိုတာဖြေတယ်အဲ့တော့အသားရည်စုပြေခြင်းလို့ရှိရင်အနာဂတ်အတွက်ကြောင်းကြစိတ်တွေမမွေးနဲ့အတိတ်အတွက်မစိုးရိမ်နဲ့အဲ့ဒါဆိုလို့ရှိရင်လူဟာဘဝမှာစိတ်ချမ်းသာကိုယ်ချမ်းသာနေပြီဆိုလို့ရှိရင်ကြောင်းကြကင်းပြီးတော့ ပို့ပြီးတော့အသားရည်တွေစုပ်ပြေးပြီးတော့ကျမ်းမာလာပါလိမ့်မယ်လို့ဒီလိုတေမယကုမာရယသိလေးကခုလိုဟောလိုက်တာ ပြောလိုက်တာပဲဖြစ်တယ်ပေါ့ကဲဒီကနေ့ဒီလောက်ပဲရနာရအောင်ပေါ့နောက်ရကြတော့မှနှစ်ဖြင့်ငါကြတော့မှပဲဒီဆက်ကအဆုံးသတ်နိုင်တော့မှဖြစ်တယ်တရားချက်ကသူတော်စင်ပြိဿအပေါင်းတို့လူဘဝနဲ့ဆက်ဟပ်ပြီးတော့ မသားစရာများစွာပါတယ်တိမိယကုမာရဆတ်သဗ္ဗေကျမ်းကမှာတော့မူကပက္ခဇတ်လို့ခေါ်တယ်ဆွမ်းအနာမကြဇတ်နော်အဲ့ဒီဇတ်တွေကမသားစရာတွေနာယူပြီးတော့မိမိတို့ကိုယ်တွေ့လက်တွေ့ကျင့်သုံးနိုင်တဲ့အရာများကိုကျင့်သုံးလို့ရှောင်ကျင်ရမယ့်အရာများကိုရှောင်ကျင်ပြီးတော့ကိုယ်ဘဝကောင်းမွန်အောင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်း Thou, thou, thou,